ဒီကနေ့အသနာတော်သက္ကရာ2560နဲ့နောက်ခုလူတော်ဝဟာရကောဇာသက္ကရာ1383ခုရာတော်လဆန်း4ရက်နေ့ဒီနေ့9ရက်တလ2022ခုရခိုင်ပြည်နယ်ကြောက်ပြုံမြို့ရလဲပတိစသင်းတိုင်းနဲ့ဆင်ကျင်းပါလဲရှိတဲ့ 9ရက်တာအထုလုပဲ6ရက်တာအထုလုပဲကျင့်စဉ်တရားစခန်းဒီနေ့ပဲနေ့ရက်မြောက်ဆရာစခန်းဟမ်3ရက်မြောက်เนาะမိမိတို့ရဲ့စေရစင်မှာကမ္မထံအာယုန်တို့ဖြင့်တွေ့ထိနိုင်ခြင်းဆိုတဲ့ စိတ်ကိုကမ္မထံအာယုံဖြင့်တွေ့ချခြင်းလို့ခေါင်းစည်းတက်ပြီးဟောကြားနာကြားကြီးညိုကြမှာမလို့ဘုရားတော်မြတ်ကိုဟောမင်းတော်မူသောဘုရားရှင်အာယုံယူ၍ညီညာဖြတ်ဖြတ်နမောတတသုံးရရွယ်ဆို၍ဗုဒ္ဓနုတ္တိပွားများကြပါကုန်သို့နမောတတဘဂဝတောအရဟတော သမ္မာသမ္ဗုဒ္ဓတ္တနမောတတ္တဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတတ္တဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တရောက်ရှာ ချမ်းချမ်းသာသာထိုင်ကမ္မဌာနဝိနိမုတ်တော်ဓမ္မောနာမနတိကမ္မထံတရားကလွတ်တဲ့တရားမရှိဒီခန္ဓာကိုယ်က အမြဲတမ်းကမ္မထံပြနော်ကိုတို့ကမကြည့်တတ်လို့သာ မတွေ့တာနော်မကြည့်တတ်လို့သာ မတွေ့တာခန္ဓာကတော့အမြဲတမ်းပြနေတယ်နော်တတိမထားလို့သာမသိရတာပင်ကိုခန္ဓာကိုယ်ကြီးကမပြတ်တဲ့ရှင်ရှိလား မဖောက်ပြန်တဲ့အချိန်ကိုရှိလားဝေဒနာမပေါ်တဲ့အချိန်ကိုရှိရလားမရှိဘူးခန္ဓာကအမြဲတမ်းပြနေတယ်အမြဲတမ်းဝေဒနာအမြဲတမ်းပေါ်နေတယ်သို့တော့တတိမထားတဲ့အခါမှာခန္ဓာကဘာပေါ်မှမသိဘာဖြစ်နေမှ မသိဘာပြက်နေမှမသိနော် ဘိနဗုဒ္ဓဘာသာသူတော်စင်နေဆိုတော့ဒီတရားလေးကိုအလေးကျင့်နေလုံးနေတော့ဒီကတရားစကားလေးပြောလိုက်တာနဲ့အရေးကြတယ်ပေါ့ဗျာနော်တရားတွေနာထားတဲ့တရားရဲ့လက်တွေ့ကျင့်သုံးနေတဲ့တရားလေးတွေရှိနေတည်တော့အခန္ဓာကောင်းတဲ့အခါ တရားနာမှုတရားကျင့်မှုတွေခန္ဓာကောင်းရင်ဒီကလှမ်းပို့လိုက်တဲ့အတိုက်တက်ကအပွင့်တက်ဖြစ်သွားချာယောဂီတို့ရဲ့ခန္ဓာကိုယ်ထဲမှာလက်တွေ့တရားတွေနာထားတရားတွေကျင့်ထားခြင်းကိုဒါအခန္ဓာလို့ခေါ်တယ်ကျင့်လဲကျင့်ထားတယ်နာလဲနာနေကျင့်လဲကျင့်နေတယ်အခန္ဓာသမာဓိအချိန်လေးတွေရှိနေလို့လေသမာဓိအချိန်လေးတွေရထားတော့ခန္ဓာကိုယ်ကို ငယ်အနေငယ်ချိန်သားကကလေးတတိထားလိုက်တာနဲ့ဒီကခန္ဓာလို့ပြောလိုက်တော့ဖြတ်စုယောဂီတို့နားလည်ခန္ဓာဆိုတာစိတ်သုံးတဲ့သဘောကိုခန္ဓာလို့ခေါ်တယ်မို့လားခန္ဓာဆိုတာဘာသဘောစိတ်သုံးနေတယ်နေသသုံညောဒုက္ခသုံညောအတ္တသုံညောသုဘသုံညောနော် ငြိမ်းမြန်ခြင်းသဘောမှစိတ်သုံးနေတဲ့အတွက်တာကြောင့်ခန္ဓာနော်ချမ်းသာခြင်းသဘောမှစိတ်သုံးနေသောကြောင့်ခန္ဓာကိုယ်ပိုင်ကွက်တာအစိုးရခြင်းမရှိတဲ့သဘောအစိုးရတဲ့သဘောစိတ်သုံးနေခြင်းကြောင့်ခန္ဓာအာယာဝယ်နှစ်သက်ဝယ်မေမောဝယ်မရှိတဲ့ခန္ဓာဒီလိုဆိုရလေ ဘုရင်တို့ကဒီနည်းနည်းလေးသတိထားကြည့်တော့နေဆသုံညောလို့ပြောလိုက်တော့ခန္ဓာတကိုယ်လို့သပင်ဆန်ချောင်းကအစားရှည်သက်လက်သက်ကိုထိညံနဲ့ခြုံကြည့်လိုက်မြဲတဲ့နေရာကလေးရှိတာပင်ကိုကနေဆသုံညောဘယ်လိုတဲ့နေဆသုံညောအနေဆသုံညောမဟုတ်ဘူးနေဆသုံညော နေဆံမြေမြန်ခြင်းသဘောမှသုံးညာစိတ်သုံးနေသောခန္ဓာခန္ဓာနော်ဘုန်းကြီးတို့တို့ရထားတဲ့ဒီခန္ဓာအင်ကြီးဟာဘာတခုမှမြဲမြဲမြန်မြန်ခိုင်ခိုင်ခန့်ခန့်မရှိဘူးတဲ့မမြဲလို့တရွေ့ရွေ့တရွေ့ရွေ့ပုံသဏ္ဍာန်တွေပြောင်းလဲလာတယ်မို့လား တရင်နဲ့တရင်မတူတော့ဘူးမနေ့ကပုံသဏ္ဍာန်နဲ့ဒီနေ့ပုံသဏ္ဍာန်တူသေးရဲ့တတိထားတတ်တဲ့ပုဂ္ဂိုလ်ပြောတာနော်ဉာဏ်မျက်လုံးနဲ့ကပ်ပြီးတော့ကိုယ်ခန္ဓာကိုယ်ကိုဉာဏ်မျက်လုံးနဲ့ကပ်ကြည့်နေတဲ့ပုဂ္ဂိုလ်ကြတော့ဩမတူလိုက်တာနော်တဏှာကြီးနဲ့တဏှာကြီးတော့မတူရောက်ရလို့ရတူရဲ့လား မတူဘူးစောစောပိုင်းထလာတဲ့အချိန်နဲ့ဒီချိန်နဲ့တူသေးရဲ့လားဒီချိန်ကပိုးအိုလာတယ်ဟုတ်လားတမနဲ့နဲ့တမနဲ့တောင် မတူဘူးလေဘာဖြစ်လို့လဲဆိုရင်ဒီခန္ဓာတဲ့ကရစကာယရုပ်ကလစီတွေဟာပျက်စီးနေတယ်အပေါင်းလက္ခဏာမပြဘူးအနုလက္ခဏာပဲပြတယ် ဒါဘုန်းကြီးတို့အလုပ်ပေးဆိုတာကခန္ဓာကိုစိုက်ပြီးနားထောင်ပြီးပြန်ဖြေမှအရသာရှိဟိုခန္ဓာကိုညံမဆိုင်တဲ့ပုဂ္ဂိုလ်ကြတော့ပြင်းလာတယ်စိတ်မဝင်စားနိုင်အပြစ်လို့လဲဆိုတော့ညံမဆိုင်နိုင်လို့เนาะအလေးချိန်မရှိတဲ့အခါတခါတည်းတချို့တချို့ပုဂ္ဂိုလ်တွေတရားထိုင်ဖို့လာတော့တရားလည်းနည်းနည်းနိုင်ပြင်းထသွား ပြင်းစရာကြီးတရားကဟုတ်လားကိလေသာထူတဲ့ပုဂ္ဂိုလ်ကပြင်းစရာကြီးကိလေသာပါတဲ့ပုဂ္ဂိုလ်ကပြောစရာဟုတ်လားကိလေသာပါတဲ့ပုဂ္ဂိုလ်ကဒီတရားလေးနာနေရမှဒီတရားလေးကျင့်နေရမှဒီတရားလေးပွားနေရမှဒါကိုယ့်အလုပ်ကိုတသက်လုံးတသံတရားလုံးမှာသာကိစ္စသမိကိစ္စစီဝါရေးကိစ္စနိုင်ငံရေးကိစ္စလူမှုရေးကိစ္စတွေနဲလားအများကြီးလား ိုးရှုပ်ထွေးလိုက်တာမပြောပါနဲ့နော်ချုပ်ထွေးလိုက်တာကိုကတော့အစဉ်ကိုပဝန်းကြီးကတမျိုးတော့ကြံညီကိုမောင်နှမကတဖို့မိသားစုအတိုင်းဝိုင်းကတမျိုးကြည်စံကြည်စံဟိုကတမျိုးဒီကတမျိုးနဲ့လေအမျိုးမျိုးဖုံဖုံတရားဓမ္မတို့ရဲ့လောကကြီးဟာရှုပ်ထွေးတယ်စာပေါင်းဆိုင်နဲ့တူတယ်လို့ဆိုတယ် စာပေါင်းတိုက်စာကလေးတွေအိတ်နေတဲ့စာပေါင်းတိုက်တွေ့တယ်မဟုတ်လားဘလောက်ရှုပ်တွေ့တယ်ဖြေလို့ကိုမရသဘောဥလို့ပဲနော်သဘောတိရှောင်းနေတဲ့သဘောတိကိုကြည့်ပါလားအစချာရချုပ်ထွေးနေတာပဲဒီလောကကြီးကလည်းချုပ်ထွေးနေတာပဲဟိုလေးလာကြတဲ့ကိုကအားလက်တဲ့ရှင်မရှိဘူးဟိုလူကိစ္စစီမံရဒီလူကိစ္စစီမံရ ကိုခန္ဓာဘွားတွေကိုအဓိကထားလို့နေရကို့အတွက်ဆိုအဲ့ဒါလောက်တိမပင်ပန်းဘူးဟုတ်လားတကိုယ်ရည်တကာယဆိုအဲ့ဒါလောက်တိမပင်ပန်းဘူးခန္ဓာဘွားတွေကြောင်းရင်ခံပြီးပိုးပင်ပန်းတာတို့တို့နားလည်ရဲ့လားရာရာတိုင်းမှာတတိမထားတဲ့ပုဆိုပင်မန်းတယ်ဗျာ။ဘာမထားတတ်ရင် ဘာဒါကြောင့်သူတော်ကောင်းတွေကိစ္စမြန်းမြောက်လူတို့ပါဟုတ်လားဘာမြန်းမြောက်ကဲဒီနေ့တရားဓမ္မတွေမေးပြရစီအလုတ်အားလို့လာသလားမအားတဲ့ထက်ကလာလားအားတဲ့အချိန်မရှိကိုယ့်အတွက်မဟုတ်သူတစ်ပါးခေါ်ခိုင်းဟိုလူကခေါ်ခိုင်းခိုင်းလို့ရတဲ့အခါလေး ခိုင်းလို့မရတော့ပြစ်ထားလိုက်တယ်။ကြောင်ကြုံကြောင်ကြားမှာရောက်အထီးကျန်နေတယ်။ဒီနေ့ဒီတရားလေးဒီတရားအတိလေးကျင့်သုံးပြီးနေတော့ဘာဖြစ်အဖို့ရနော် ဘာရနေပေါ်ရှိတရားရှိလို့ပေါ်ရှိတာဒီတရားအတိမရှိတဲ့ပုဂ္ဂိုလ်တွေじゃအသက်ရွယ်ကြည့်ကိုပေါင်းဝန်းကျင်ကြည့်ပါလားအထီးကျန်ပြင်လိုက်တာတယောက်တည်းလေဘွားဘွားနဲ့တမျိုးတော်တော်ကြာအလုံးမရှိအလုံးဖုံးတလုံးကိုင်ကိုလို့ဒီလို့တော်တော်တီဗီတာလည်းဖွင့်အဲ့ဒါအဖော်မဲ့နေတာ ဟုတ်ကဲ့လားဘုရားရှင်ကအဖို့ဆိုတာဓမ္မအဖို့ဘာနဲ့အဖို့ရှိရနော်ဓမ္မအဖို့ရှိရင်ထိုပုဂ္ဂိုလ်ဟာတန်တရာအတွက်အဖို့ရသွားပြီဒီတရားဒီဟူသော အဖို့တရားအသိဉာဏ်လေးတွေကျင့်ကြံပွားများအားထုတ်မှုအသိဉာဏ်လေးတို့ဖြင့်မနေတတ်တဲ့ပုဂ္ဂိုလ်ဟာဖော်မဲ့နေတာ ဖော်ကင်းနေတာနော်အဖော်မဲနေတဲ့ဘဝအဖော်ကင်းနေတဲ့ဘဝဒါကြောင့်အဖော်ကောင်းရှိပါစေလို့ဘုန်းကြီးတို့ပြောဖို့တယ်နော်ဘာရှိပါစေအဖော်ကောင်းရှိဖို့လိုတဲ့သာသမီဆိုတာအဖော်မဟုတ်သာသမီဇနီးမယသမီးသားလင်သားအိယံပဝန်းနေဆိုတာခဏအဖော် တသလုံးဖော်မဟုတ်ဘူးတန္တရာယဖော်မဟုတ်ဘူးနော်တန္တရာယဖော်ကပါတဲ့ဓမ္မဓမ္မဆိုတာမဲ့၄ပါးဖို့၄ပါးနိဗ္ဗာန်ဒီလောကုတ္တရာတရား၉ပါးသည်သာလေရင်အဖော်နော်ဒီလောကုတ္တရာဓမ္မလေးတွေမိမိစိတ်စဉ်ထဲမှာတိကွင်းသုံးသပ်ကွင်းဆင်ခြင်ကွင်း ပေါ်လွင်ခွင့်မရဘူးဆိုရင်ယဟန်ဖြစ်ဖြစ်လူဖြစ်ဖြစ်ထိုပုဂ္ဂိုလ်တို့သည်ဒါတဲ့အဖို့မဲ့အထီးကျန်ဖြစ်နေတယ်နော်မောဟတွေနဲ့အရှင်ကုန်ပြီးတော့ကြာလာတဲ့အခါမှာကိုယ်ကိုယ်ဘာဖြစ်လာသလဲဆိုတော့ဟိုလူတတိယဒီလူတတိယ ိုလူလှန်ကောင်းမလားဒီလူလှန်ကောင်းလားဝမ်းနေပဲခြေခွဲခဏခဏငိုနေတယ်အဲ့ဒါကြီးတော့အဲ့ဒါကဘာဖြစ်လာဆိုတော့ကြာတာတော့တငယ်ပြန်လာအာယုန်တွေကြောင့်နော်ကိစ္စတွေကပင်ကိစ္စတွေကြောင့်ခန္ဓာဘွားတွေကိုအကြောင်းရင်းခံပြီးတော့အတွေးလေးတွေဝင်ဘိုးတွေဒီတွေမောဟတွေဝင်များသွားတာကို ဒါကြောင့်တချို့တော့အသက်ကြီးလာပြီဆိုရင်တငယ်ပြန်တယ်ဆိုတာတခြားမဟုတ်ဘူးမောဟအဝင်များပြီးဖြစ်သွားတယ်အဖော်မဲ့နေခဲ့လို့ဒီတရားလေးတွေကိုဖိပြီးအလုံးမလုံးလာဘူးတရားသည်တို့ညာတို့ဝိပဿနာညာပေါ်အောင်မထုတ်ဘူးဒါကြောင့်ဝိပဿနာညာကိန်းထားမှအဖော်ရှိတရားမရှိခဲ့ဘူးတချို့တချို့ပုဂ္ဂိုလ်တွေတရားတော့ထိုင်ခဲ့ မတောက်တစ်ခေါက်ပဲထိုင်တာကိုဆရာကဟောဒီတောက်ရကဟောဒီသူများသွားသွားသူများလာလာသူဒါနဲ့အမေလေးအောင်နေတော့နေသွားတော့သွားတာပဲဒါမဲ့အသက်လေးကြီးလာတဲ့အခါကျတငယ်ပြန်လာတရားမရလို့တငယ်ပြန်တာတရားရအောင်အာမထုတ်ခဲ့လို့တရားအသိတာကိန်းထားရင်ဘယ်တော့မှတငယ်ပြန်တော့ဒါလေးတော့တရားဓမ္မတွေသတိထားနော်ကြောက်เสียရသေးကောင်းတယ် တကယ်ပြန်မောဟကိုမစင်တော့ကိုကြိုက်စားတဲ့ဘဝအဲ့တလောက်ထိကိုကြောက်เสียကောင်းတယ်ရောရှာဝယ်ကောင်းတဲ့ဘဝနော်အဲ့ဒါဘာမရှိရတဲ့ဘဝလဲမေးရင်တရားအတိမရှိတဲ့ဘဝရှင်ဟောရှင်းရလားဘာအတိမရှိရင်ဆင်းရဲတဲ့တရားအတိရှိတဲ့ပုဂ္ဂိုလ်တွေကြတော့ဟာဖော်ကောင်းရှိနေတယ် ဘယ်ရှင်ကြည့်သည့်ရုပ်ကိုကြည့်တယ်နာမ်ကိုကြည့်တယ်ရုပ်တဏ္ဍတပရမတ္တသတို့ဘောမှာထိုးထိုးထွင်းထွင်းကွန်းကွက်ကွက်ကြောင်းကြလေးဆိုင်ပြီးကြည့်နေတော့ဝင်လေထွက်လေကိုတော့ကြည့်စီရမလို့တော့တမာတိချိန်မရသေးတဲ့အခါဝင်လေထွက်လေကိုပဲကြည့်ရတမာတိအချိန်လေးရလာပြီဆိုရင်နာသီးပြတ်မှထားကြရမလို့တော့ခန္ဓာကိုယ်နည်းနည်းလေးခြုံပြီးကြည့်လိုက်ကြတဲ့ကောက ကိုနာကတဖြုတ်ဖြုတ်တလှုပ်လှုပ်တရွရွတမောမောလေးဒီခန္ဓာကဖြစ်ပြနေတာလေးကို မတွေ့လာဘူးလားကြည်လိုက်တယ်မှာသူဟာသူဖြစ်သူဟာသူပြက်ခန္ဓာကလေဖြစ်လဲပြက်လဲခန္ဓာကိစ္စကဖြစ်ပြီးပြက်နေတဲ့ကိစ္စကြည်နေတဲ့ကိစ္စကညာရဲ့ကိစ္စကမဲ့ကိစ္စပထမဝိပဿနာမဲ့ပေါ့နော် ဖြစ်ချင်းဖြစ်ချင်းကိုမြင်တဲ့ဉာဏ်ဒီဝိပဿနာမဲ့ဖြစ်ဖြစ်ကို မုံတာလည်းဝိပဿနာမဲ့ဖြစ်ဖြစ်ဒီဆုံးတဲ့ဉာဏ်ကြမှလောကုတ္တရာမဲ့ဖြစ်တယ်နော်လောကုတ္တရာမဲ့ဖြစ်မှဘဝမှာအောက်ကိုစရာရှိသွားပြီကိုကိုကိုပဲရှင်ကြည့်ကြည့်ဩခန္ဓာခန္ဓာခန္ဓာခန္ဓာလို့ပဲမြင်တယ်လေ ပုဂ္ဂိုလ်လို့မမြင်တော့နော်တတ္တဝါလို့မမြင်တော့ငါလည်းမရှိသူလည်းမရှိပုဂ္ဂိုလ်လည်းမရှိတတ္တဝါလည်းမရှိအသက်ဇီဝလေးပြလည်းမရှိခန္ဓာရှက်ပြီးခန္ဓာပြက်နေတယ်ဒါပဲတွေ့တရားကလေဘယ်ချင်းကြီးကြီးသူ့အသူဖြစ်ပြီးသူ့အသူပြက်နေဘယ်သူမှမေးစရာမလိုတော့တရားဆိုတာက အသိဉာဏ်ပေါ်လွင်သွားပြီဝိပဿနာဉာဏ်ထိုက်သွားပြီဆိုဘယ်သူမှမေးစရာမလိုတော့တရားဆက်စရာလည်းမလိုတော့ဘာဖြစ်လို့လဲဆိုရင်အဖို့ရှိနေဉာဏ်နဲ့ကြည်ပဲရှင်ကြည်ကြည်တတိလေးကပ်ပြီးကြည်တိုင်းကြည်တိုင်းမှာအရှိခံအချုပ်ခံတဲ့အချုပ်ဉာဏ်ချုပ်ခံကဒုက္ခသစ္စာချုပ်တဲ့ဉာဏ်ကမေဃသစ္စာဒုက္ခသစ္စာနဲ့မေဃသစ္စာနဲ့ဒုက္ခသစ္စာနဲ့မေဃသစ္စာနဲ့ဒါပဲဖြစ်နေတော့ ယနေ့မကောင်းဖြစ်လာလို့ဟာငါဘာဖြစ်လာမသိငါဘယ်လိုဖြစ်သွားမလဲငါသိတော့မလားမသိလို့အဲဒါလိုစိတ်မရှိတော့ဘူးသေးပါလေမသေးပါလေဖောက်ပြန်ပါလေမဖောက်ပြန်ပါလေကို့လို့မဟုတ်ဘူးအဲသူကိစ္စသူလုပ်တာကို့လုတ်ကစောင့်ကြည့်နေတာအဖော်လေးတတိလေးကပ်ပြီးတော့ညာလေးနဲ့စောင့်ကြည့်နေတာကို့ဖော်ကညင်ငွေတဲ့ညင်ငွေစရာပေါ်လဲသိနေတဲ့ညင်ငွေတဲ့စိတ်ပေါ်နေအော်ညင်ငွေတဲ့စိတ်ပေါ်နေကြည့်တော့သူပျောက်သွားတာပဲ ငြိမ်ဝေတဲ့စိတ်လည်းသူ့ဟာသူပပျောက်သွားတာပဲနော်အဲစိတ်လေးပေါ်ပေါ့ပြင်းတဲ့စိတ်ပေါ်လာတယ်ပြင်းတဲ့စိတ်ကောပြင်းစိတ်ပေါ်နေပါလားပေါ်နေပါလားပေါ်နေပါလားကြည့်နေသူ့ဟာသူပျောက်သွားတာပဲဘယ်စိတ်ပေါ်ဘယ်အာယုံလေးပေါ်ဘယ်နမိတ်ပေါ်ပေါ့နော်တခါတရံကြလို့ရှိရင်ဘုရားဆင်လူတော်ကြီးကိုဖူရသလိုလိုနမိတ်တွေဝင်တဲ့ဘုရားချင်းရောင်ကြီးတော်၆ဆွဲနဲ့ကွန်မြူပြီးပြနေသလိုလို စီဒီပထိုးကြီးကိုလှမ်းမြင်နေရတယ်လို့လို့ယဟန္တာပုဂ္ဂိုလ်ဒီဇာဘရင်ကြွလာတာမြင်ရတယ်လို့လို့ဝိငနဲ့ဝါကနဲ့ဖြတ်ကနဲ့လက်ကနဲ့ထူးထူးမြင်လာတတ်မြင်တာကိုမြင်မှန်းသိနော်မြင်စိတ်ပုံနောက်ကငါမလိုက်နဲ့တတိလေးကတ်ကြည့်လိုက်သူ့အသူဖြစ်ဖြစ်ဖြစ်ဖြစ်သူ့အသူပြက်ပြက်ပြက်သွားတာပဲဟုတ်ကဲ့လား ဘယ်စိတ်ဘယ်အာယုံဘယ်နမိတ်ပဲပေါ့ပေါ့ဖြစ်ပေါ်လာတဲ့နမိတ်အာယုံတို့သည် သူ့ဟာသူ ဖြစ်ဖြစ်တာလားသူ့ဟာသူပဲပြက်သွားတာပဲဟုတ်လားကိုကဖြစ်အောင်လဲမကြိုးစားနဲ့ပြက်အောင်လဲမကြိုးစားနဲ့ဖြစ်နေတာပြက်နေတာလေးကိုမြင်အောင်သာစောင့်ကြည့်ပေးတရားဆိုတာစောင့်ကြည့်နေရတာနော်တရားဆိုတာဘာဖြစ်တာ ကာယမိမသမတ္တတာပရိဇာနာတပုဏ္ဏပုဏ္ဏကာယေတဘာဝံဝိရိတောနာဒုက္ခတဏ္ဏကရိတတိလို့မိန့်တော်မူလေတော့ဟေးဘုဂုဆရာတော်ကြီးကဖရာအဆုံးမကို ကောက်ထောက်ပြီးတော့အေးတရားအထုတ်တယ်ဆိုတာခန္ဓာကိုစောင့်ကြည့်တာကွာတို့ကြီးတို့တရားအထုတ်တယ်ဆိုတာဘာလို့တာစောင့်ကြည့်နေတာတတိပဋ္ဌာန်နဲ့တတိပဋ္ဌာန်၄ပါးနဲ့စောင့်ကြည့်နေတာ သမ္မပဒံ၄ပါးနဲ့စောင့်ကြည့်နေတာဣတိပါ၄ပါးနဲ့စောင့်ကြည့်နေတာဘူ၅ပါးနဲ့စောင့်ကြည့်တာဣန္ဒြေ၅ပါးနဲ့စောင့်ကြည့်တာဘောဇင်9ပါးနဲ့စောင့်ကြည့်တာမေခင်7ပါးနဲ့စောင့်ကြည့်တာဒီဗောဓိဝေကရတရား38ပါးတို့ကိုဉာဏ်နဲ့ကင်ပြီးစောင့်ကြည့်နေတာဘယ်စိတ်ပေါ်ပေါ်အာတုဘနမိတ်ပေါ်ပေါ်ဝန္တာစရာပေါ်ပေါ် ရှစ်ခင်စရာပေါ်ပေါ်မုန်တိစရာပေါ်ပေါ်ပျော်စရာအာယုံပေါ်ပေါ်ကြောက်စရာအာယုံပေါ်ပေါ်လွန်းစရာအာယုံပေါ်ပေါ်ဆွေးစရာအာယုံပေါ်ပေါ်ကြည်နေလိုက်မရှိမရှိမရှိမရှိစက္ကန့်နဲ့ပေါ်ပြီးစက္ကန့်နဲ့ပြောက်သွားဟုတ်ကဲ့လားပေါ်တာကိုယ်နဲ့ဆိုင်သလားပြောက်သွားတာကိုယ်နဲ့ဆိုင်ရလားကိုကပေါ်တာနဲ့ပြောက်တာကိုမြင်ဖို့ပေါ်တာကဖြစ်တယ်တော့ ပေါ်လာတယ်ဆိုတာဖြစ်လာတာပျောက်သွားတယ်ဆိုတာပြက်သွားတာဖြစ်ပြီးပြက်နေတာပဲဘယ်နမိတ်ပေါ်ပေါ်လေဘယ်စိတ်ပေါ်ပေါ်အဲလိုချင်စရာလေးပေါ်ပေါ်မလိုချင်ရစရာပေါ်ပေါ်အမြင်ကပ်စရာပေါ်ပေါ်မုန်းတိစရာပေါ်ပေါ်စောင့်တာကြည့်ပြီအာယုံနောက်ကိုမကတ်စီနဲ့ဟုတ်လားနမိတ်နောက်ကိုမလဲစီနဲ့ဒါဘာပါဠိတခါတည်းရုပ်ရည်တွေကခက်တာ မြင်စိတ်လေးပေါ်တယ်အစင်းတစ်ခုပေါ်တော့ဘသူပါဠိတာဘာပါဠိအတွေးကနောက်ကလိုက်သွားတာတရားမှဖြစ်တော့မြင်မြင်ကမတ္တာလေဒိဋ္ဌိဒိဋ္ဌမတ္တာသုတိသုတ္တမတ္တာဝိညာဉ်တိဝိညာဏမတ္တာကိုမြင်စေကနာချူမကလောဘမဖြစ်ပြီးမြင်စေကနာချူမကလောဘဒေါသမောဟမဖြစ်ပြီးမြင်တာမြင်မှန်းသိမြင်သိပြသွားတာပဲကြားစေကနာချူမကလောဘဒေါသမောဟမဖြစ်ပြီး ဈာစီလေးပေါ်တဲ့အတန်နဲ့နဲ့ဆုံးညာတော့ကကြာမှုတရားဖြစ်ပွားဆုံးတာကြားတာလေးပေါ်မှာတတိကတိကြားသိဖြစ်သွားတာပဲအစင်းစကုထုံနှကုရောက်မြင်မှုဖြစ်လာထိုကမပ္ပယောဂီများဟုတ်လားယစီစကုပလာဒအကြည်တန်းနဲ့ယူပါရောစင်းနဲ့တိုက်ဆိုင်တဲ့ကမြင်စိဖြစ်တယ်မဟုတ်လားမြင်စာမြင်စိပေါ်ပေါ်တာလေးသိပေးလိုက်သိလိုက်ရုံနဲ့ကိုယ့်အလုပ်ကလေတတိထားလိုက်ရတဲ့အလုပ်ကကိုယ့်အလုပ်လေ ထိုတတိနောက်ကညံလေးကတ်လိုက်လိုက်တတိနောက်ကဘာလေးကတ်ညံကတ်လိုက်တတိနောက်ကဘာလေးကတ်ညံကတ်လိုက်နော်ဘယ်စိတ်ပေါ်ပေါ်ဘယ်အာယုံလေးပေါ်ဖြစ်ပေါ်လာသမျှသောအာယုံတို့သည်သူ့အသူဖြစ်ပြီးပြက်နေတာကိုဖြစ်ပြီးပြည့်စည်နေတာကခန္ဓာကြည်နေတာလေးကညံရှင်းရလားဖြစ်ပြီးပြည့်စည်နေတာလေးကခန္ဓာကြည်နေတာလေးကခန္ဓာနဲ့ညံပဲရှိ ခန္ဓာကဖြစ်ပြီးပြညံကလှမ်းပြီးတော့ကြည်နေတဲ့မဲ့သကုတ်တရာမဲ့ဖြစ်သွားအောင်ဗမန်ထက်တာကြည့်ကျင်လဲကြည့်တော်လဲကြည့်ကောင်းလဲကြည့်မကောင်းလဲကြည့်ကိုယ့်အလုပ်ကကြည့်ရမယ်အလုပ်လေပြမယ်အလုပ်ကခန္ဓာရဲ့အလုပ်တို့တို့ရှင်းရလားပြရမယ်အလုပ်ကခန္ဓာအလုပ်ကြည့်ရမယ်အလုပ်ကညံလို့ခန္ဓာနဲ့ညံခန္ဓာကဖြစ်ပြီးပြည့်နေ ရှိတဲ့ဉာဏ်ကမေခင်ဖြစ်ရမယ်ဟုတ်တယ်နော်ဒါဆိုပြတာကပုဂ္ဂိုလ်ပြတာမဟုတ်ဘူးတတ္တဝါမဟုတ်ဘူးယောက်ျားမိန်းမဘုန်းကြီးသီလရှင်မဟုတ်ဘူးရှင်ဟောရှင်းလားကြာပြနေတာကခန္ဓာကြည်နေတာလေးကဉာဏ်ခန္ဓာကယုတ်တရားဟုတ်လားဒီရူပခန္ဓာဆိုတဲ့ယုတ်ခန္ဓာကိုယ်ကြီးကတော့အမျိုးစုံပြနေတယ်လေအခုတရားနာနေတဲ့အချိန်မှာကြည်ပါလားကိုယ်ခန္ဓာကော ပုံနာကတမျိုးတော့တောင့်လာတယ်တင်းလာတယ်ကြိုက်လာတယ်ခဲလာတယ်အောင့်လာတယ်ရမ်းရံလာတယ်တင်းကြက်တယ်လို့ဖြစ်နေတယ်တခါတည်းယင်ထဲကယင်ရောယင်ထဲကမောလဲလဲလဲဖြစ်လာပြန်ပြီနော်ယင်မောတယ်လို့ဖြစ်နေပြန်ပြီအသက်ရှူရတာတမျိုးကြီးဖြစ်နေပြန်ပြီအဲ့ဒါကိုငါသွားမဆွဲနဲ့ဒါသူကိစ္စသူလုံနေတာခန္ဓာကိစ္စကသူကိစ္စသူပြနေတာညာနဲ့စောင့်ကြည့် အဖန်ဖန်ထက်တဲ့စောင့်ကြည့်ပရိဇာဏတပုဏ္ဏပုဏ္ဏကိုပုဏ္ဏပုဏ္ဏအဖန်ဖန်ထက်တဲ့ပရိဇာဏတပိုင်ပိုင်နဲ့နေတာထက်ထက်လေးလေးကြည့်ပေးပါတယ်ကြည်ပံမြန်လာတော့မှကာယီသဘာဝဝိတိဒဝနာ ကာယီခန္ဓာကိုယ်ကြီးရဲ့အဘာဝဖြစ်သဘောပြစ်သဘောတွေဝိရိဒနာမြင်ပံမြန်လာသည် ရှိတော့ဖြစ်ဖြစ်ဒီဖြိုင်ဖြိုင်မြင်လာလိမ့်မယ်တဲ့နော် ကြည်တိုင်းကြည်တိုင်းမှာဖြစ်ဖြစ်ဒီဖြိုင်ဖြိုင်မြင်လာလိမ့်မယ်မြင်ပါမြင်ပါမုံညာကဆုံးညာဆိုင်သွားမယ်ရှင်ဟောရှင်းရလားမြင်ပါမြင်ရင်မုံညာမုံညာကဆုံးညာဆိုင်ရင်ဒုက္ခတာအန္တံကရိတ္တိဒုက္ခဆုံးတဲ့နေ့ဒီနိဗ္ဗာန်ကိုမြင်တဲ့နေ့ခန္ဓာအဆုံးကို မြင်လိုက်တဲ့နေ့ဒီနိဗ္ဗာန်ကိုမြင်တဲ့နေ့ ပေတကားပိတ်တဲ့အချိန်ဘယ်ချိန်ပေါ့ပေါ့ဘယ်ချိန်မှာပဲဆုံဆုံတဏှာဤတွင်မှာဆုံးရင်ဆုံးမယ်9မိနစ်အတွင်းမှာဆုံးရင်ဆုံးမယ်10မိနစ်10မိနစ်အတွင်းမှာဆုံးရင်ဆုံးသွားမယ်တရားကိန်းတယ်ဆိုတာကအမနစ်ငယ်အနည်းငယ်လေးမှာကိန်းသွားတာဒီဝိပဿနာဉာဏ်ပေါ်ဖို့အတွက်သာကြိုးစားရတာကြားတယ်ဟုတ်လားဒီဖြစ်ချင်းဖြစ်ချင်းကိုမြင်အောင် ကြည့်ဖို့ကကြားတယ် မုံညာကလည်းမြန်တယ်ဆုံးညာကလည်းမြန်တယ်ဒါကြောင့်အလေးကျင့်နေညာပြားလိုအပ်တယ်ပေါ့နော်ကိုယ်မူရာပေါ်မှာဒရဇတ်အမြဲတမ်းဒီဇိုင်းမမဒီဇိုင်းမမဒီဇိုင်းမမကြည်နေဖို့အရေးကြီးတယ်ဒီခန္ဓာကိုယ်ကြီးကတော့ကိုယ်သဘောဆိုဘာမှမဖြစ်ဘူးကိုယ်ဖြစ်ခြင်းတလို့ဘာမှမဖြစ်ဘူးသူဖြစ်ခြင်းတလို့ ဖြစ်ပြနေတယ်သူပြစ်ချင်တယ်လို့ပြစ်နေတာပဲခန္ဓာလေးသူ့သဘောလေးကိုကိုယ်သဘောဘာမှမဟုတ်သူ့သဘောသူအမြဲတမ်းဆောင်ပြနေတာပဲခန္ဓာကဟေးယောဂီနင့်ခန္ဓာဒီမှာကြည့်ဒီမှာကြည်စမ်းနင့်ခန္ဓာဖောက်ပြန်နေတဲ့ဒီမှာကြည်စမ်းနင်ကကိုကိုကိုမြဲတယ်ထင်ခဲ့တယ်မမြဲဘူးဒီမှာကြည်တကိုယ်လုံးပျက်စီးနေတဲ့ဒီမှာကြည် ကလစီတွေပျက်စီးနေတဲ့ဒီပျက်စီးနေလို့ဆင်းရဲနေတဲ့ဆင်းရဲနေတော့စိုးမရဘူးမင်းမိမင်းတင်းတင်းပင်မင်းဖြစ်ခြင်းတလို့မဖြစ်ဘူးနင်းဖြစ်ခြင်းတလို့မဖြစ်ဘူးဟဲ့သူဖြစ်ခြင်းတလို့ဖြစ်ပြီးဖြစ်ခြင်းတလို့ပြည့်နေတဲ့ဒီမှာကြည်နင်းကကိုကိုကိုချောတို့လှတလို့တင့်တယ်လို့ထင်နေတဲ့နင်းခန္ဓာကိုယ်တစ်ခုလုံးမှာအပုပ်တို့တွေတူလောင်ထားတဲ့ဂိုတော်ကြီးနဲ့တွေ့တဲ့ခန္ဓာ အလားဒီငါးဒီဟင်းလျာတွေကို ပြတ်ထားတဲ့စွန့်ထားတဲ့ဘုန်းကြီးတို့ အမိုက်ပုံကြီးတို့နော်ရင်တရောင်ရောင်နဲ့ရှိနေတဲ့ပြတ်ထားသလိုပေါ့စွန့်ပြစ်ပစ္စည်းလို့နော်ခန္ဓာကိုယ်တစ်ကိုယ်လုံးမှလည်းထဲထားတာမနဲ့ထဲညထဲထဲထားတာလေးတွေတွင်ထဲကိုညံနဲ့နှစ်တာကြည့်ညံနဲ့ဖောက်ပြီးတော့ကြည့် အရေးထိုးအရေးပါလေးခွာကြည့်ကြည့်လို့မကောင်းတော့ဒီအရေးထိုးအရေးပါ ဖုံးထားလို့ဒီကိုကာယကကြည့်လို့နည်းနည်းအဆင်ပြေနေတာဟုတ်လားအရေးထိုးအရေးအရေးပါခွာကြည့်နဲ့သက်เสียမရှိဘူးနော်ညီရဲနေမှာပဲနွားကောင်တကောင်တတ္တတကနွားအရေးခွာထားတယ်လို့ပဲနော်ဒီခန္ဓာသွေးတန်ရဲရဲကြီးတဲ့နဲ့အဲ့ဒါက အကျော်ဒီရက်ပတ်ထားတာအကျော်ဒီကိုတပုံပုံအရေထိုးအရေဘကိုတပုံပုံအသားဒီကိုတပုံပုံအသွေးဒီတပုံပုံဦးသိန်းဦးမနှလုံးအစိုးအမီးသက်ရှိတဲ့ပြည်သူစီချင်းချင်းငယ်စတဲ့ပထဝီဓာတ်နဲ့စအာဘောဓာတ်12ပါး12ပုံထားတဲ့ရှိ12မျိုးသွေးအိုင်ထဲမှာရင်တရားရောင်နေဆိုရင်ပုံထားတာဘယ်မှာယောက်ျားဘယ်မှာဘုန်းကြီးဘယ်မှာသီလရှင်ဘယ်မှာမိန်းမဘယ်မှာပုဂ္ဂိုလ်ဘယ်မှာတတ္တဝဘယ်မှာချောတယ်လားတဲ့ရှိသေးရဲ့လား အဲ့ဒါလို့တရားဆိုတာကဆင်ခြင်ညာရှိရကိုကိုကိုခဏနဲ့ဆင်ရင်ရတယ်နော်အဲ့မြတ်စွာဘုရားကအာတုဘတုဘတင်ညာယာဝါယမန္တိပုထုဇဏပုထုဇဏငါဗျာအယုကာမဂုဏ်အညီတိုင်းနဲ့ကြည်ဆက်၍နေရပုထုဇိမန္တမြတ်တို့သည်အတုဘမတင့်တဲ့သောဤခါရဇကာရဇကာယခန္ဓာကိုယ်ကြီးကိုသုဘတင်ညာယတင့်နေတဲ့ချောတယ်လှတယ်ဝါယမန္တိအမြဲမပြတ် လုံးလဆိုင်နေကြလေကုန်ရ၏ကြိတ်နေတယ်ဒါကဘလောက်လှသေးတယ်ဘလောက်အရွယ်ရှိသေးတယ်နော်တနေ့တနေ့မှာခန္ဓာကိုယ်ကြီးကရဇက်ကအပုတ်ကောင်ကြီးကိုပင်လေဟုတ်နိုးလို့ဟုတ်လို့ထင်နေတယ်မဟုတ်လားအမှန်ကအပုတ်ဒီနဲ့ယံထားတာပါပါဇက်ကိုလက်ညှိုးထိုးပြီးတော့နန်းကြည့်ပါလားငွေလားနန်လားအိုးနိုင်ထံမပြောပါနဲ့ ခန္ဓာကိုယ်တစ်ကိုယ်လုံးမှာကောင်းတာမရှိဘူးတင့်တယ်ခြင်းမရှိဘူးအဲ့ဒါကိုပြင်လျင်တင့်တယ်ဖို့ဆိုပြီးတော့ရေမွေးတွေပက်ဖြန်းတဏခါပေါင်းသားတွေအမျိုးတို့နှစ်သားတွေလိန်ချံကြည်စံအမျိုးမျိုးလိန်ချံနေရအနံ့တွေမထွက်အောင်လို့ဟုတ်ကဲ့လားအဲ့ဒါကိုပင်လင်အထင်ကြီးပြီးတာကိုကိုဟုတ်လားလို့ဟုတ်နိုးလို့ဟုတ်နိုးလို့ဟုတ်နိုးလို့အဲ့ဒါဘုရားကချပြလိုက်တာ နော်ခေမမေဘရားလေးကိုရှပြလိုက်တာ32ပုံပုံပြလိုက်တယ်နင်ကိုကိုကိုထင်ကြီးနေတဲ့ခေမတဲ့နမခေမမင်းခန္ဓာကြည့်ဘဒွေနဲ့စကောခြေသက်လက်သက်သွားတွေအရေးထူအရေးပါတွေအကျော်တွေအယိုးတွေအသားတွေအပုံတော်ပုံပုံဘယ်မှာလဲရှိသမီးနဲ့သက်စီရဘယ်မှာတို့နင်ဘာကိုနဲ့သက်နေတယ်လဲအရေးထူအရေးပါကပုတ်စော်နံတယ် အသားဒီပု္ပ္ပဇောနံတဲ့အယိုးဒီအကြောဒီပု္ပ္ပဇောနံတဲ့အယိုးဒီပု္ပ္ပဇောနပု္ပ္ပဇောနံအစာတဲ့အစာပု္ပ္ပဇောနံတဲ့ခန္ဓာကိုယ်တို့မှာ အပုတ်တည်နဲ့ထဲထားတာအပုတ်ထုတ်ကြီးဟဲ့ဘာထုတ်ကြီးတဲ့အပုတ်ထုတ်ကြီးဒီခန္ဓာကြီးကအဲ့ဒါကိုဘုရားက32ဘောတပုတ်တကုထုတ်ပြထောက်ထုတ်ပြလိုက်တဲ့အရှိကိုသူခန္ဓာကိုယ်ထဲမှာအရှိရောရှိတဲ့ဘုရားကလက်ညှိုးထုတ်ပြလိုက်တော့ဖြဲဆိုသူမြင်သွားတာဗျအဲခင်မလေးလေး အာသူကိုယ်သူကိုလုံးပေါ်မှကြီးကြည်ပဲမနေ့ကြည်နေ့လည်းကြည်ညတနေ့တည်းအခါတစ်ဆယ်နှစ်ဆယ်ကြည်လှပနေတာငါကိုလှလိုက်တာတင့်တယ်လိုက်တာလူတိုင်းလူတိုင်းကိုပါဝန်းကျင်ရတယ်အာသခင်မသိလှတာသိချောတာပဲအကူသဘောချဟုတ်လားအာလင်တော်မောင်သောဗေမသာရမိနန္ဒမောင်တော့နမတော်ချောလားအာ ချောမချောအာမိပြလှမှလားอืมလှပါဗော အဲ့ဒါမုံတော့ရဲ့ကြည်စားဒီလောက်ဆိုးတာလားတာကိုဘုရားကအာသုဘလို့ပြောရဲတယ်နော်မသိတဲ့ခါမသိတဲ့ခါဟုတ်လားဒါဆိုဘုရားနာကိုသူမရောက်တဲ့ခါမှာဒီလိုစိတ်ချင်နေတာဘုရားနာရောက်တော့မြတ်စွာဘုရားကဟေ့ရှင်နာမတဲ့မခင်မမင်းကိုကိုကိုအထင်ကြီးမနေနဲ့မင်းခန္ဓာကိုအာသုဘလောလောဆိုတော့တွန့်သွားတာပေါ့ဒါလောက်လျှော့တာအာသုဘလို့ပြောရက်တယ် မိခါအေးတို့အေးပါတွေပုံထားလို့กว่าကြည်လိုက်သားနမခန္ဓာကိုယ်အေးတို့အေးပါဘာကြောင့်သူ့ရှိမှမှာဘုရားကနိမိတ်တရုပ်ကိုဖန်ဆင်းထားတာကိုသူ့တဲ့ဆယ်ပြန်လောက်လှတဲ့အမျိုးသမီးဒီပုံစံဖန်ဆင်းပြလိုက်အာ15နှစ်အရွယ်ကအသက်20အရွယ်ဖြစ်20က30 40 50 60 90ဘုရားဆိုကြွကြွကိုတည်သွားပြီတည်ပြီးပုတ်ပွားသွားပြန်ပုတ်ပွားသွားပြန်ကတော့ပျော်ကြသွားတာဒီအယိုးစုပဲကြံတော့တာ ဟာဖြစ်မှဖြစ်ရလေချင်းနော်ဘလို့ဖြစ်သွားပါလေတော့လှတဲ့ခန္ဓာကြီးအဲ့တော့မှဘုရားရှင်ကအချက်နဲ့မှနိခန္ဓာကြီးမင်းခန္ဓာကိုလည်းဒီလိုပဲกว่าဒီလိုခန္ဓာကြီးဟဲ့32ပါးသောကောထာသ42ပါးသောကောထာသပဲစုစည်းထားတာပါဘာကို80ပြောတယ်အရေးတူအရေးပြခွာချမ်းခွာကြည့်လိုက်စမ်းအသားဒီခွာကြည့်အရေးအကြောဒီခွာကြည့် သုံးရသောအယုကိုထောင်သောအကြောတို့ဖြင့်ရစ်ပတ်ထားသောခန္ဓာအိမ်ဆိုးကြီးပါကွာအိမ်တဲ့အိမ်ကိုနံရံနေကတ်ထားသလိုပဲအတွင်းထဲမှာပစ္စည်းတွေအများကြီးမဟုတ်လားတရားဓမ္မတွေအိမ်ထဲမှာကြည့်လေအတွင်းထဲမှာဟိုနာမှာသိစီဟိုနာပစိုးကတမှုဓမိန်ကတပုတ်ဟာကွာတို့ဟိုမှာတပုတ်ဒီမှာတပုတ်အဲ့ဒါတွေလူမမြင်အောင်ဆိုပြီးတော့အပေါ်ကဗာအပြင်ကဗာလောက်ထားတာနင်းရံနေကတ်ထားတာအတွင်းကပစ္စည်းမမြင်ရအောင် ဒီခန္ဓာကိုယ်ထဲမှာအတွင်းမှာကြည့်ပါတော့သေဘုတ်တွေဒီဘုတ်တွေခန္ဓာကိုယ်မှာစင်ကျင်းခြင်းငယ်ပြည့်နေတယ်မဟုတ်လားအဲ့ဒါတွေမမြင်အောင်ဘာဖုံးထားတာအရေးပြားလေးဖုံးထားတာဟုတ်ကဲ့လားအရေးပြားအောက်ကပါလေရှိတယ်အကျိုးတင်ရက်ပတ်ထားတာအသားတွေနဲ့ဖုံးထားဒါတွေခွာကြည့်တော့ဟာအယုစုစစ်စွဲကောင်းတဲ့ခန္ဓာကြီးဘာမှတင့်တယ်တာမရှိတဲ့ခန္ဓာကြီးပါလားတို့အရှိကိုအရှိတဲ့သိတော့ဖြက်ဆိုရင်အမှားပြောက်အမှန်ရောက်က မေခေမာလိပါဖြစ်သွားသောတာပန်တည်တဲ့ဒိဋ္ဌိဝိသိကိစ္စပြုတ်ပြီးတော့လေဘာကိုမြင်သွားလို့တဲ့အရှိကိုအရှိတိုင်းမြင်လို့နော်ဘာဟုဘာတိုင်းမြင်လို့အရှိကိုရှိတိုင်းမြင်သွားတာဘုန်းကြီးတို့ယောဂီများရော အရှိကိုရှိတိုင်းမြင်မလားမြင်ရင်တော့သောတာပန်ဖြစ်ပြီခင်ဗျားတို့လေဟုတ်လားမြင်ရင်ဘာဖြစ်ပြီသောတာပန်ဖြစ်ပြီသမမမြင်သေးလို့သောတာပန်မဖြစ်သေးဘူး မြင်တယ်လို့လို့မမြင်တယ်လို့ပဲရှိတယ်ဟုတ်လားမြင်တယ်လို့ရှင်ဘုရားတို့ပြောတော့မြင်တယ်ဗျာရှင်ဘုရားတို့ရက်သွားပြန်မမြင်တော့ဘူးဟုတ်လားအခုတရားစကားနေကြတော့မြင်တယ်ဗျာတရားစကားပြောတယ်ပြောတယ်မှသဘောမပေါက်ဘူးလားအာမမဗျာဟုတ်တယ်ဗျာခန္ဓာကိုယ်ရဲ့ဘာဒီဓာတိရှိတယ်ပဲဒါကြီးပြီးလေပြီးရောအိမ်ရောက်တော့ဘာဖြစ်ပျောက်သွားရောဟုတ်လား အဲ့ရတော့တာကတမှုသမီးကမိကမြက်ကတမှုဖိတ်ငါမိညီကောင်းရဲ့လားဟာဘာဖြစ်လာပြီးတန်းစီပြီးပြိဿသမုပ္ပါကကျုပ်တုတ်ထားတာကိုလာရင်ကတော့ကျုပ်တန်းလန်းနဲ့လာတာလေကျုပ်မဖြုတ်ပဲလာတော့ကျုပ်တန်းလန်းနဲ့လာတဲ့အခါဖះပါပြောလဲဆိုတော့ဒိဋ္ဌိဗန္နနာဗန္နတိတဏသောတိနဝုရှတိတဏသောတိနဝုချန္တာနတ္တိဒုက္ခပမောစတိမင်းတို့ကသက်ကာယဒိဋ္ဌိတန်းလန်းနဲ့လာတာနော် ဒိဋ္ဌိမရဏဗန္ဓတိတက္ကတိတရားကလက်ပြန်ညောတုတ်ထားလိသောတဏှာသောတိနာတဏှာတော့ရင်ညောဝံန္တိမျောပါကြလိကုန်တဏသောတိနာတဏတိဟုသောယင်ရောက်သောဝံရှန္တာမျောပါကြလေကုန်သောဇဏနာတတ္တဝပေါင်းတို့သည်ဒုက္ခဆင်းရဲခြင်းဒုက္ခပေါင်းနာပမုဇန်တိမလွတ်မြောက်နိုင်ဘူးဟိမင်းတို့ကမလွတ်မြောက်နိုင်တာကိုမပြောနဲ့မင်းတို့ကျူးတန်တန်နဲ့လာတာကျူးမဖြုတ်ပဲလာတာဟုတ်လားဘာကျူးဖြုတ်ရမှာလဲ ဒိဋ္ဌိကျိုးတဏှာကျိုးမဟုတ်ဘူးဒိဋ္ဌိကျိုးဟုတ်တယ်လားတဏှာအရင်မတတ်နဲ့ဖခင်ကတဏှာထုတဏှာကိုအရင်မတတ်နဲ့လောဘဒေါသမောဟအရင်မတတ်နဲ့တဲ့ဘာတတ်ခိုင်းလဲေးတတိယဝိယအောမတော်ဒံရှမနောဝမတ္တပိတက္ကာယဒိဋ္ဌိပဟာနာယသတောပိကိုပရိပစီဆိုတယ်မဟုတ်လားတက္ကာဒိဋ္ဌိဖြုတ်ပါတက္ကာယပေါ်မှာစွဲနေတဲ့ဒိဋ္ဌိကိုဖြုတ်တယ်ငါစွဲ တော်တော်ကြဖောက်ပြန်တော့ငါနာတယ်ငါကျင်တယ်ငါခက်တယ်ငါမခံနိုင်ဘူးဟိုမှာအချိန်ကငါအိမ်ငါရငါဥစ္စာငါပစ္စည်းငါသားငါသမီးငါဇနီးငါမယားဟုတ်လားငါလင်းဟိုကငါဥစ္စာဟိုငါအိမ်ငါဟိုပဲငါလဲရမှုပြီးဆောင်ရည်တပါစီဝဥစ္စာဟိုငါရက်ွယ်ငါမျိုးငါပြည်ငါမျိုးနဲ့ငါပြည်နဲ့ငါနိုင်ငံနေရာတဲ့အဲ့ဒီငါဆွဲနေတော့ဒုက္ခရောက်နေတာ လူတွေပြဿနာဖြစ်နေတာအဲ့ဒီငါမဖြုတ်လို့ဟုတ်တယ်လားအဲ့ဒီငါတလုံးမဖြုတ်လို့ဒုက္ခရောက်နေတာရှင်းရလားဒါဆိုငါမရှိရင်ဘာမှမရှိတော့ရှင်းရလားငါမရှိရင်ဘာမှမရှိတော့ကြည့်ပါလားဒီနေ့ငါဘယ်မှာကတ်သဘင်ကိုငါငါသဘင်လို့ပြောလို့ရမှာ သပင်ကိုငါကငါသပင်လို့ပြောဤသပင်မဖြူဘူးလေကိုသပင်နေပါဖြစ်လားခဏခဏကြွကြလားသပင်နေပါလို့ရှင်ကြွကြလားမမြဲလို့ပေါ့ဟုတ်လားငါမပိုင်လို့ပေါ့ဘာလို့မျက်စိတွေမှိုင်းလာရတာငါမပိုင်လို့နော်မျက်စိတွေဘာလို့မုံမုံလာရတယ်လဲငါသဘောမှမဟုတ်ပဲဘာလို့အိုလာရတယ်လဲငါပိုင်မှငါပိုင်ဆိုင်မှုမရှိလို့ ဟုတ်ကဲ့လားဩတရားဓမ္မတွေတရားဆိုတာဉာဏ်အလုံးတော့ဘာလို့တဲ့ဉာဏ်အလုံးပြာဉာဏ်နဲ့ကြည့်တဲ့အလုံးအညီနဲ့ကိုမောင်နဲ့မှသားနဲ့အမေဇနီးမြတ်သမီးသားဆိုတာကံအကြောင်းအားလျော်သာတိုက်ဆိုင်လို့ခက်တာခဏစုံစည်းနေကြခဏစုံနေတာတော့ကြလမ်းခွဲရမယ်နော်သူ့လမ်းသူသွားရမယ်နော်လာတော့ကဘယ်နေရောက်တော့ ပြန်ရင်ကောဒကာဓမ္မတွေလာတော့ကအင်ကြီးယာကြီးတက်ကြီးတာကြီးတွေပါလားစိတ်ချူယရနာတွေပါလားသာသမိဇနီးမယသမီးသားလင်သားတွေပါရဲ့လားဘာမှပါဘူးနော်ဘာမှမပါဘူးနော်ဒါကဘာမှမပါဘူးဘာမှမရှိဘူးလို့မြင်ထားနော်ဘာမှမရှိဘူးလို့ထင်တာအခုဝတ်ထားတဲ့အဝတ်အစားတောင်မှကောင်းတာလေးကြာချွတ်ထားလိုက်မှာပဲ ကဲမိတိကျိုးစစ်ထဲလို့ရှိရင်အဲ့ဒီအဝတ်စားတဲ့မိလောင်သွားတာဘာယူသွားလဲတမလွန်ဘကိုယူသွားလို့ရလားအခုတသက်တံမှာပြည့်လို့လဲကုသိုလ်ကံအကုသိုလ်ကံဒီနှစ်ခုပဲကိုယ်နောက်ကပါမယ်နော်ဒီကံတရားကဘဝကိုကိုဖန်တီးသွားမှာပဲမကောင်းတဲ့အကုသိုလ်ကံကဘဝအယုတ်ဆိုးအောင်ဒုက္ခပေးမှာကောင်းတဲ့ကုသိုလ်ကံကျတဲ့ဘဝလှအောင်အကျိုးပေးမှာပဲ ဒါကြောင့်မို့လို့မကောင်းတာတွေနည်းအောင်ဒီတရားတွေအထုတ်ရတာတရားအထုတ်တယ်ဆိုတာမကောင်းတဲ့အကုသိုလ်ကံတွေဟိုးအနမတက်ကတန်လာလာဇန်ကလေးကဤဝတန်အောင်ပြုလို့လာခဲ့တဲ့အကုသိုလ်ကံတတိတွေကိုငါဆိုတဲ့ဒိဋ္ဌိကိုဖြုတ်တာငါဆွဲကိုဖြုတ်တာရှင်းရလားငါဆွဲဖြုတ်တာအဲ့ဒီငါဆွဲမပြုတ်သမျှကာလပတ်လို့ဘာပဲလို့လို့ဒုက္ခနော် ငါဆွဲမပြုတ်ရင်ဘာပဲလို့လို့ဒုက္ခဒုက္ခဒုက္ခကျင်းလားနေရာတိုင်းမှာဘာမှ အရှင်းမခံနဲ့ကဲဒီနေ့ဆရာမတို့ကိုယ်တို့ဒီမှာအာယုံဆုံးကတ်တယ်ဆိုကြသူအာယုံဆုံးကတ်တယ်ကဲဆုံးကတ်ရှင်တဲ့စေရနာလူချင်းတဲ့တန်ဃာတော်အရှင်မြတ်တွေနော်တန်ဃာတော်ဒီနေဆုံးလို့နေအာယုံဆုံးလို့ထူထမ်းတဲ့လူရှင်ဒီမှာ စိတ်ထဲမှာဟာရယဝတ္ထုမိမနောဝိညာဉ်စိတ်ထဲမှာတရားတရားလေးဖြစ်ပြီးတော့ဩသီလသမာဓိပညာတရားတွေအထုတဲ့ပရိယပฏิပတ်သာသနာပူဇော်မှာပေါ့ကုတော်လူလူရမယ်စေရနာလေးပါလာအဲ့ဒီအလှရှင်ဟာလူတန်းတဲ့ဥစ္စာယောက်ျားပါမိန်းမပါပုဂ္ဂိုလ်တော်ပါရဘုန်းကြီးသီလရှင်ဟောပါရဲ့လားစေရနာနန္ဒကလေးကပြစေရနာနန္ဒလေးကပြထားတာ ခြာဝေဒတာပစ္စည်းဥစ္စာကအဲ့ဒါယုတ်နော်အလူယံပစ္စည်းကယုတ်ဟုတ်လားအလူယံပစ္စည်းပေါ်မှာတင်စားပြီးတော့စိတ်ကနှွမ်းမိုးနေတာလေးကနာနော်ဒါတို့လှူဒန်းနေတာကုသိုလ်ကောင်းမှုကိုပြုလုပ်နေတာဒီယောက်ျားမိန်းမပုဂ္ဂိုလ်သရဝါလာယုတ်နဲ့နံလားယုတ်ဆိုတဲ့တဘာဝကလည်းပဲခဏဖြစ်ပြီးနံဆိုတာလည်းစက္ကန့်နဲ့ဖြစ်ပြီး ရုပ်လည်းဖြစ်ပြီးပြည့်နာမ်လည်းဖြစ်ပြီးပြည့်ယုံနာဓမ္မသင်္ကာရတရားလည်းဖြစ်ပြီးပြည့်ရင်ဘာဆိုဘာမရှိဘူးဖြစ်တာနဲ့ပြစ်တာပဲရှိတဲ့စေတနာတတ္တိလေးကြံလိုက်တယ်လူတန်းပြီးပြီကိုနဲ့ဆိုင်ပါလားကိုယ်သဏ္ဍာန်မှာအထယ်အပြင်ကြံလိုက်သေးသလားပစ္စည်းတော့ကုန်သွားတာတသိန်းဆိုလို့လူတသိန်းဖို့ကုန်သွားပြီဒါပေမဲ့တသိန်းထက်ထိုက်ထိုက်တန်တန်ရလိုက်တာကစေတနာ သုံးလုံးဖြုံးလုံးပေါ့စေတနာနော်ဤကုသိုလ်ကောင်းမှုသည်မညာပုံညာတွေဖြစ်ပါစေဗျာဤဓမ္မေပုံညာနိဗ္ဗာနတပစ္စယောဟောတုဤကုသိုလ်ကောင်းမှုသည်မညာပုံညာဤထောက်ပံဖြစ်ပါစေမညာပုံညာနိဗ္ဗာန်ချမ်းသာဤထောက်ပံဖြစ်ပါထိုချိန်မှာဖြစ်ခဲ့တဲ့စေတနာ ပညာဖွညာအတွက်ဖြစ်ပါစေနိဗ္ဗာန်ဤထောက်ပံ့ဖြစ်ပါစေဤခန္ဓာကိုမလို့ချင်းတို့ဉာဏ်နဲ့လူတန်းပါဤဖေဟာနော်အဲ့ဒီတတ္တိကြံလိုက်တယ်ဗျာအထဲပြောက်သွားအထဲပြောက်သွားအထဲပြောက်ရမယ်လေငါလူတာမဖြစ်စီရဘူးငါလှုပ်တာလည်းမဖြစ်ရဘူးနော်အထဲပြောက်သွားရမယ်တတ္တိလေးကြံလိုက်ရမယ် ကုသိုလ်စေတနာတတ္တိကလေးဒါကြောင့်မို့လို့ကုသိုလ်ဆိုတာတတ္တိမျက်စိနဲ့ကြည့်လို့မြင်လားကင်ပြလို့ရလားရှိတော့ရှိတယ်တကယ်ထင်ရှားရှိတယ်ဟုတ်ကဲ့လားရှိတော့တကယ်ရှိတယ်တကယ်ထင်ရှားရှိတယ်သို့တော့အထယ်တော့မရှိဘသူသိတယ်လဲမေးကာယကံရှင်သိတယ်ကာယကံရှင်သိတယ်နော်ဘသူသိတယ် အလှပြုလို့တဲ့ကုသိုလ်ပိုင်ရှင်သိတယ်ဘယ်ရှင်အာယုံပြုတ်ပြုတ်ဟာတန်ဃာတော်အရှင်မြတ်ပြီလှလိုက်ရတာငါလှတတ်တဲ့အာဟာရကိုဖုံးဝေသုံးဆောင်တန်ဃာတော်ပဲပရိယပฏิပတ်အထောက်ကြလိမ့်မယ်ယောဂီသူတော်ကောင်းဒီတော့ငါလှူဒန်းတဲ့အာရသုံးဆောင်ပြီးတော့ဒီသီလသမารိပညာတရားကိုအထောက်ကြမယ်။နော်အသက်ဆက်ပေးလိုက်တယ်။သူတို့ချမ်းသာတာရှိနေပါစေ။ ဒီကုသိုလ်ကောင်းမှုကြောင့်တပည့်တော်ဆင်းရဲခြင်းဒုက္ခမှလွတ်ကင်းရပါလို့ဤတတ္တိချမ်းလိုက်နော်ထိုတတ္တိလေးဟာမညာပုံညာကိုအာယုံပြုပြီးလူတန်းတဲ့တွေ့တာကြောင့်ဝိပဿနာဉာဏ်နဲ့ရှင်တွဲပြီးတော့လူတန်းတဲ့စေတနာမို့လို့ဉာဏ်ရှင်တွဲပြီးလူတန်းတဲ့ကုသိုလ်ပေါင်းမို့လို့မညာပုံညာကိုကျေစုပြုစီတတ်တယ်ဆိုတာ။တရားအထုတ်တဲ့အထုတ်ပြီးတဲ့မှာဤကုသိုလ်ယနေ့ယခု လူတန်တဲ့ဒါနကုသိုလ်ဆောင်တဲ့သီလကုသိုလ်ဘာဝနာဘာဝနာကုသိုလ်ဒီအရဟတမညာပူညာတွေဖြစ်ပါစေဒုက္ခဝမှာကျွတ်လွတ်ရပါလို့ဤဒါဒီစိတ်တခုရှိနေရနော်ဒါအရိယာဒါနလို့ခေါ်တယ်အရိယာသူတော်ကောင်းတွေကဒီကုသိုလ်ဒီဉာဏ်ရောက်ပြီးတော့လူထမ်းတာနော်အရိယာအလူလို့ပြောတယ်အဲ့ဒါခန္ဓာကိုဉာဏ်ပေါ်ပြီးတော့လူထမ်းတဲ့အလူကိုအရိယာလူလို့ခေါ်တယ်ရန်တုံမန်တို့လူရင်လူတဲ့အလူကပုထုဇဉ်အလူ ဥဒုဇဉ်လူကသမုဒ္ဒရာဒုက္ခအရိယာလူကမက္ကနိရောဓရှင်းရလားညံတွဲပြီးတော့လှူထမ်းတာကိုဘာလေးကုသိုလ်ကောမှုဒီလားပဲဆောင်ပြီးဆောင်ဘုရားတရားတရားအထုပ်ပြီးတဲ့ဤကုသိုလ်ကောမှုသည်မညာဘုံညာတွေဖြစ်ပါစေအရဟံတမညာဘုံညာတွေဖြစ်ပါစေကုသိုလ်ပြုပြီးတိုင်းပြုပြီးတိုင်းမှာရှင်းကိုရှင်းရလားအဲ့ဒီစေတနာလေးကဒကာဓမ္မတွေဒါသာသနာ့အတွက်ကုသိုလ် သစ္စာဉာဏ်ပေါ်ထားလို့ကိစ္စဉာဏ်ပေါ်ထားလို့ကတဉာဏ်ကကိုကြင့်ယူရတာကို သစ္စာဉာဏ်နဲ့ကိစ္စဉာဏ်ကတော့ဒါကိုလုံးလို့ရမယ်ဆာရောက်ရမယ်အကျိုးတရားကမဉဏ်ဘုံဉဏ်ကအကျိုးသစ္စာဉာဏ်ကိစ္စဉာဏ်ကအကြောင်းတရားအကြောင်းကကျေစုများနေမယ်အကျိုးကျေစုများနေပြောချင်းရလားအကြောင်းဒီအကြောင်းဒီအကျိုးဤ တတ္တိကြောင့်นะပစ္စည်းပစ္စည်းဥပ္ပါပစ္စယတတ္တိနော်ပစ္စည်းအကြောင်းပစ္စည်းဥပ္ပါအကျိုးနော်အကြောင်းကျိုးနှစ်ခုကိုအခြေခံပြီးဖြစ်ပေါ်လာတဲ့ဒုက္ခချုပ်ငင်းရုပ်သိမ်းစီတတ်တဲ့တတ္တိကတော့အဲ့ဒါပစ္စယတတ္တိဉာဏ်ညာဘုံညာကိုကျေစုပြုစီတတ်တဲ့တတ္တိလေနော်ဒါကြောင့်မို့လို့ ကုသိုလ်ဆိုတဲ့ဝိပဿနာဉာဏ်ကုသိုလ်ဆိုတာဒီကျခန္ဓာကိုပေါ်မှာကက်ကက်ပြီးကြောင်းကြလေးစိုက်ပြီးကြည့်နေတယ်အင်းဒီဇိုင်းမမဒီဇိုင်းမမကက်ကက်ကြည့်နေတယ်ကြည့်စီရခန္ဓာကြည့်နေတဲ့ခန္ဓာကြည့်နေတဲ့ဉာဏ်ရခန္ဓာနဲ့ဉာဏ်နဲ့တွဲပြီးတော့အခုပေါ်နေတာကြည့်ပါလားခန္ဓာကိုယ်တရားနာနေတဲ့ခန္ဓာကိုယ်ဟိုနာကပြဒီနာကပြအဲပြတဲ့နေရာလေးကိုကငြင်းငြင်းလေးကြက်ကက်ခတ်ပြီးကြည့်သီးခံပြီးကြည့်သီးတော့သီးခံရတယ်နော် ခန္ဓာကိုခိုင်းတဲ့ကသိခံရဘာကြောင့်လဲဆိုရင်ကြည်ဘာလို့သိခံရတယ်လဲပင်ပင်မှတလောက်ပင်မှခါထပြေးခြင်းလောက်ဖောက်တာနော်ထပြေးခြင်းလောက်ပြီးကျင်တက်လာတာအောက်တက်လာတာဒါမှသိခံရသိခံသိလို့သိခံရဒုက္ခငြင်းခြင်းလို့အခုလက်ရှိဒုက္ခကမပြောလို့အဘယ်ဒုက္ခကိုကြောက်လို့ဒီသိခံတာဒီဒုက္ခကို အဲကြောင့်ဒုက္ခကြီးကြောက်တဲ့ပုဂ္ဂိုလ်ဒုက္ခလေးသိခံရဆင်းရဲကြီးကိုကြောက်တဲ့ပုဂ္ဂိုလ်ဆင်းရဲကလေးကိုသိခံရချမ်းသာကြီးကိုအလိုရှိတဲ့ပုဂ္ဂိုလ်ချမ်းသာကလေးကိုစွန့်လွတ်ရတယ်ရှင်ကောချင်းရလားချမ်းသာကြီးကိုအလိုရှိရင်ချမ်းသာကလေးကိုစွန့်လွတ်နိုင်ရတယ်ဗျချမ်းသာကလေးကိုမစွန့်လွတ်နိုင်ဘူးလို့ဆိုရင်ဘယ်တော့မှချမ်းသာကြီးကိုမရတယ်နော် ဆင်းရဲကြီးကိုကြောက်တယ်ဒီဆင်းရဲကလေးကိုမလုပ်ရတီးခံရမယ်အခုဒုက္ခတိဒုက္ခကိုဒီဒုက္ခကဘာဒုက္ခဒုက္ခတိဒုက္ခသစ္စာဒီဒုက္ခကမပြောဘလောက်တာဟိုအပေဒုက္ခနဲ့ရှင်တွဲရင်ဒီဒုက္ခက တော့ဒုက္ခဆိုတာမိမိရဲ့တဏ္ဍာန်ထဲမှာခန္ဓာရဲ့ထင်ရှားမှုတက်ကလေးကိုဉာဏ်ကပ်ပြီးကြည့်ဖို့မှာကြည့်မှသိတာကို မကြည့်ရင်တော့မသိဘူးယောဂီတို့တရားဆိုတာကြည်ပံများမှသိလာတာဗျာကြည်ပံများမှသိလာတယ် အဲ့တော့မကြည့်ရင်မသိကြည့်မှသိဟုတ်လားမသိမပွားသိမှပွားမသိရင်တော့ပွားရမှာမသိနော်ခန္ဓာကိုယ်ကြည်ပံများလာတော့မှဩဒီလိုကိုကြည်လေသိလားလေကြည်လားလေသိလားလေကြည်လားလေသိလားသိလားလေလေပို့ကြည့်ကျင်လားဟုတ်ကဲ့လား သိလာလေလေပိုကြည့်ကျင်လာလေပိုကြည့်ကျင်လာလေပိုသိလာလေပဲပထမတော့တရားအထုတ်စဉ်တုန်းက166ပေါ့သိမပေါ်လွင်ဘူးညာကနော်ဒါပေမဲ့အလေးကြီးနေညာလာတဲ့ကအခုလိုပေါ့ခန္ဓာတစ်ခုလုံးချုပ်နေတော့ခန္ဓာကိုယ်ကြီးကကိုထင်သလိုမဟုတ်ဘူးကိုယ်သဘောမဟုတ်ဘူးဟုတ်လားဩခန္ဓာသူ့သဘောသူဆောင်ပြနေတာကို အနတ္တခန္ဓာကအနတ္တလို့ပြနေပြီကိုဒါလေးတခုတော့အမြဲတမ်းမြင်အောင်ကြည့်တာဓမ္မမှုဒုက္ခဒုက္ခဒုက္ခဒုက္ခဒုက္ခတခုလုံးဒုက္ခလို့ပဲကြည့်နေနောက်ဆုံးတေဂာနိကာလနာမကျမ်းဖြစ်လို့ကံကုံလို့လူရဲ့တတန်းကုန်ခံလို့တည်တော့မယ်အချိန်ဆုံးယောဂီများကိုယ့်ကိုယ်ကိုဆင်ခြင်တာဒုက္ခတကူလုံးကိုချုပ်တာ ဩမကောင်းတဲ့ခန္ဓာကမကောင်းတာတွေပြနေပြီကိုနော်ဆင်းရဲတဲ့ခန္ဓာကဆင်းရဲတာတွေပြနေပါလားသို့မဟုတ်ဩအနတ္တခန္ဓာအနတ္တခန္ဓာအနတ္တအနတ္တအနတ္တအနတ္တခန္ဓာခြုံပြီးတော့ကြည်တာဆင်ခြင်ပြီးကြည်တာနော်အဲ့ဒီကအသေးစိတ်ကြည့်လို့မရတော့ဘူးရင်မောလာမွန်းကြက်လာပြီအသက်တဆောင်ထားเสียမှရှိတော့ဖြစ်လာအဲ့ဒီခါ ဒီဟာတရားအထုတ်စဉ်တော့ယောဂီတို့ပြောပြောနေစကလုံးကိုတတိထားစိတ်ကိုချောချခန္ဓာချောချခန္ဓာအတင်းအဓမ္မတောင်းမထားနဲ့စိတ်ကိုချောချတာလေရှုမှုကိုမြန်မြန်ကြီးမရှုစေနဲ့လေရှုမြန်ရင်ရင်မောလာရင်မောရင်ပို့ပင်မှန်းတယ်လေကိုမှန်မှန်လေးရှုစိတ်ကိုချောချခန္ဓာရိုးရိုးလေးရိုးရိုးလေးရိုးရိုးလေးသူ့ဟာသူအကက်ခံပြီးခန္ဓာတစ်ခုလုံးခြုံပြီးတဲ့အကက်ခံပြီးကြည့်နေ ဩအနတ္တခန္ဓာကအနတ္တလို့ပြနေပြီကိုခန္ဓာကကိုယ်သဘောမှမဟုတ်ပဲမွေးလာကြတဲ့ကောကတေမလို့မွေးလာတာနော်ခန္ဓာကဘာဖြစ်လို့ဘာလို့မလို့မွေးလာလားနံပါတ်1ဥဖို့မွေးလာနံပါတ်2နာဖို့မွေးလာနံပါတ်3စေဖို့မွေးလာဒါပဲရှိတယ်လေဇာတိရရင်ဇာတိနောက်ကဘသူနဲ့ဘသူထက်ချက်မကွာလိုက်လာ ဇရာဗျာတိမရဏတောင်းလာတာဇာတိပြီးရင်ဇရာဇရာဆိုတာဘာသဘောပုံမင်းရင့်ရော်လာပုံတရံလေးပြောင်းလဲလာတာနှိစ္စခံရတာကြည့်လို့ရှုလို့မကောင်းအောင်ဒီပြလာဇရာဆိုတာလေကြည့်လို့ရှုလို့မကောင်းတော့ဘူးကြည့်လို့မမြင်မျက်စိကမကောင်းနားကမကောင်းသွားကမကောင်းဟုတ်ကဲ့လား ရှင်ဘုရားကြီးဟိုတနေ့တက္ကမကြီးတယောက်လားဟာတက္ကမကြီးကတော့အတန်တော်တော်မာသေးတာပဲဟုတ်လားတက္ကမကြီးဆရာမဝိုင်းကြီးအမေရောက်လာတာ90ဟာတက္ကမကြီးတက်နေတော့ဒီလာပြီအော်သွားရီကြံသေးတယ်နည်းနည်းလေးကြံတော့တယ်ဘုရားအောက်ကမရှိတော့ဘူးဘုရားတက်ထားတက်ပြန်တော့လဲဝါလို့မကောင်းချစ်တာတယ်သူများပစ္စည်းငှားထားတာမကောင်းဘူးဖေရပင်ကိုကောင်းလို့လား ငှားထားတာလည်းမကောင်း ပင်ကိုကလည်းမကောင်းဘူးပင်ကိုမကောင်းလို့ငှားထားပြန်ပိုဆိုးမဆိုးလားဆိုးလားဒကာကြီးဒီမိုက်တွေသိပါတယ်အတုတက်ထားတာပကိုသိဓမင်းမြဝါလို့ချင်းဘာဖြစ်ခုလူခုလူပို့တော့နာလို့ချွတ်ပြီးတော့ကိုယ့်ဘာကိုဖြစ်တယ်လို့ဝါရတာပဲဟုတ်လားဖြစ်တယ်လို့ဝါတာပဲအဆင်ပြေပါတယ်ဗျာအဲ့ဒါတတ်ထားပို့တော့ဒုက္ခရောက်တာကဲငှားထားတဲ့ပစ္စည်းလေးဒီခန္ဓာကိုယ်ကြီးကလည်းငှားထားတဲ့ပစ္စည်း ဟုတ်လားကံတတ္တိတိကုံလာတော့သူတတ္တိကုံလာတဖြည်းဖြည်းတဖြည်းသူဆွဲလာပြီလေနောက်ဆိုတော့ကံမင်းဆရာဒါရိုက်တာလက်ထက်အပ်ရမယ်မို့လားဒါကြောင့်မို့လို့ငါထားတဲ့ပစ္စည်းကိုတော့မအပ်ခင်လေးပိုင်ရှင်ထံမအပ်ခင်လေးမှာခိုင်းလို့ရသလောက်ခိုင်းမြဘုန်းကြီးတို့ခန္ဓာပြောထားတဲ့နွားနှစ်ကောင်ငါထားတယ်လို့ပေါ့တယောက်တစ်ကောင်တငယ်ချင်းနှစ်ယောက်တယောက်တစ်ကောင်ငါငါနှစ်ကောင်ဟိုတော့တယောက်နှစ်ကောင်နှစ်ကောင်နွားနှစ်ကောင်နွားနှစ်ချင်းငါလာကြ ဟာနွားတွေကလှတဲ့ကတယောက်တငယ်ချင်းကတော့နွားလေးကိုအလှဆင်းလိုက်ရေရှုပေးလိုက်မျက်ကောင်းကြီးကျွေးကျွေးပေးလိုက်အဲ့ဒါနဲ့သုံးလလိုက်ပြီးတဲ့အခါကျတော့မခံရတဲ့နွားပင်မမဆိုလို့သုံးလပြီးတော့အဲ့ရနောက်တယောက်ကျတော့ရောက်တဲ့နေ့ကတော့အစာမမှန်ပြေးပြီးတော့ခိုင်းတော့တာဟိုမှာအခါလိုက်ပိုက်ဆံရဒီမှာလည်းပိုက်ဆံရပိုက်ဆံတွေအများကြီးရလိုက်တယ်ခိုင်းတဲ့နေ့ကျတော့ဟောပိုက်ဆံတရားလဲပေးလိုက်တဲ့အခါပိုက်ဆံလဲတရားပေးလိုက်ကိုယ့်ထက်မှာတစ်ထောင်လောက်ကျန်လိုက်တယ် ဟိုလူကြတော့ပိုက်ဆံလဲကုန်တယ်ပင်လဲပင်မန်းတယ်ဘာမှတပြားလဲမကြံလိုက်ဘူးအရှုံးပဲအဲ့ဒါလိုပဲဖခင်ကဥပမာပြတယ်နော်နွားနဲ့ကောင်နွားတွေငါးထားသလိုပဲကွာမခိုင်းရတဲ့ပုဂ္ဂိုလ်ကတော့နစ်နာတယ်ဟိခိုင်းရတဲ့ပုဂ္ဂိုလ်ကတော့တက်တာရရအမျက်ရတယ်ပေါ့ဒီနေ့ဘုန်းကြီးတို့ရောတရားဓမ္မတွေရောဒါနကုသိုလ်ကောင်းမှုနဲ့ပြုလို့ခိုင်းသီလကုသိုလ်သမာဓိပညာကုသိုလ်နဲ့ခိုင်းအဲ့ဒါခိုင်းနေတာ အော်တချို့ချို့ပုဂ္ဂိုလ်တွေကမခိုင်းရဘူးပစ္စည်းဥစ္စာတော့ချမ်းသာပါရဲ့ချမ်းသာအခန္ဓာအလှဆင်อืมဆိုပါအလှဆင်တော့အဝတ်တစ်မျိုးပြောင်းလိုက်တော့ကြအဝတ်တစ်ထည်ပြောင်းလိုက်အာတနာခါလေးရဘာလေးတဏ္ဍာလေးတတော်ကြကောင်းနေခေါင်းလေးနာအင်းခေါင်းလေးနာတယ်နှိပ်ပေးကြသမ်းပါဘူးနောက်ကအာခါကဘလို့ဖြစ်နေပြန်ပြီအဒူးနာလို့မခိုင်းရဘူးအမခိုင်းလေအဲ့ဒါလိုခန္ဓာကိုအလိုလိုက်ပြီးမခိုင်းတော့ကွယ်သိမင်းထံကိုအလက်တဲ့ခါမှာ ဘာကုသိုလ်မှမမေရရပါမကောဟုတ်တယ်လားမမြဲမပါတဲ့ပုဂ္ဂိုလ်တို့သူပုဂ္ဂိုလ်ချုံတာပေါ့ဗျာရှင်းဟောရှင်းရဲ့လားသဘောပေါက်ရဲ့လားအေးဒါခိုင်းနွားကိုငှားထားတယ်လို့ပဲဒီခန္ဓာကိုယ်ကြီးကနွားနှကောင်နဲ့တူတယ်ယုံနာနှစ်ပါးကလေနွားနှကောင်ကိုဘာလို့ရမလဲခိုင်းနိုင်ရင်အမြတ်ရမယ်ဗျာ မခိုင်းနိုင်တဲ့ပုဂ္ဂိုလ်ကတော့မခိုင်းရဘူးနာမှာကြလို့ကျင်မှာကြတော့ဟိုလှုပ်ဒီလှုပ်ဟိုရွှေ့ဒီရွှေ့လို့ချင်းဘာတရားမှရမှာမဟုတ်ဘူးကျင်းလားခန္ဓာကိုယ်ကပင်ကိုယ်ခန္ဓာကိုယ်ဒုက္ခသစ္စာလေဒုက္ခသစ္စာကဒုက္ခသစ္စာပြမှာဘောယောဂီတို့ရဲ့ဘာသစ္စာကဘာသစ္စာပြမယ်ဒါကြောင့်မလို့ तू ပြတာဒုက္ခကိုဒုက္ခကိုမြင်အောင်ကြည့်ဒုက္ခကိုမုံအောင်ကြည့် ဒုက္ခအဆုံးကိုယုံထွက်နိုင်အောင်ကြည်နိုင်ပါစေလို့မေတ္တာပို့ရင်ကဲအချိန်တနာရီကုံဆုံးသွားကြဣဒံပုံညာပါကယနေ့ယခုဖယားမြတ်စွာဇေနီယတို့ဟောပေါ်ညွန်ပြတော်မူခဲ့ပါသောတရားအတိတ်ဉာဏ်တို့ကိုနာယူခြင်းမှတ်သားခြင်းသုံးသပ်ဆင်ခြင်ရသောကုသိုလ်စေနာတရားဆွမ်းအားတို့ကြောင့်ဧကန္တသကိရာဂာမိဒောတာမိမောဟမိဇာတိမိစရာမိမရဏမိသောကပရိဒေဝဒုက္ခဒောမဥပါဒာမိတုမိတစ္ဆတတိတိခန္ယကုန်ခန္ယဖြစ်သော နိဗ္ဗာန်ဘိမကအိမလာတော်သာမေချမ်းသာဖို့ချမ်းသာနိဗ္ဗာန်ချမ်းသာကို အေဟိတိဆက်ရောက်နိုင်အောင်ကြိုးစားအားထုတ်နိုင်ကြစေကုန်ရာတည်း